လူခဲ့တဲ့ရှင်ရက်ကကြောင့်ကျိုးစေယုံနာတရားတွေပေါ်မှာဖြစ်ပေါ်ပြီးတော့ပွဲကြောက်သွားဖို့အနိစ္စနိဗ္ဗာန်ညာဖြစ်ပြကမပြတ်နှိစ္စလို့ရှင်ရဘုဒုက္ခနိဗ္ဗာန်ရှင်ရဘုသိနေတဲ့ဒုက္ခနိဗ္ဗာန်ညာသူတဘောတိုင်းသူအတ္တမပါပဲတဲ့ ဖြစ်နေတဲ့သဘာဝတရားတွေကိုသိမြင်တဲ့အနတ္တနိဗ္ဗာန်ဉာဏ်မှာဉာဏ်သုံးပါးဝိပဿနာဉာဏ်ဒီလိုသိတယ်ဖြစ်လို့ရှိဝိပဿနာဉာဏ်ဖြစ်ပြီလို့ပြောခဲ့ပါတယ်သို့သောဝိပဿနာဉာဏ်ဖြစ်တာရှိပါသေးတယ်ဝိပဿနာဉာဏ် ပြည့်စုံသေးဘူးမရင့်ကျက်သေးဘူးပြည့်စုံတယ်ဆိုတာလည်းပဲရင့်ကျက်မှပြည့်စုံတယ်လို့ဆိုရတော့ပါပါပြည့်စုံမှမညာပူညာလည်းပဲဖြစ်ပေါ်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တာအဲဒီအရှင်လောက်ရောက်သွားလို့ရှိရင်အပေလေးပါးကလည်းလွတ်မြောက်သွားပြီလို့အကျဉ်းစားပြောခဲ့ပါတယ် ဒီနေ့ဝိပဿနာဉာဏ်ဖြစ်ပြီးဆက်ပြီးတော့ရှိတဲ့အခါမှာဝိရဝိရဉာဏ်စသည်ဖြစ်ပေါ်လေးအချင်းချုပ်ပြီးတော့ရှင်းလင်းသင်ကြပါမယ်အသေးစိတ်ကတော့သင်ကြလို့ဖြစ်ပါဘူးအဖြစ်လို့လဲဆိုတော့အသေးစိတ်သင်ကြတယ်ဆိုရင်ဉာဏ်ရှင်ကြီးပြောပြတာရောက်တော့တချို့ယောဂီများ အဲ့ဒါလေးတွေနီးယူပြီးတော့ရောင်ဖမ်းမဖြစ်သွားတတ်ပါတယ်။ဒါကြောင့်ရှေ့ပိုင်းဉာဏ်ကြီးဖြစ်ပုံတော့ဒါအနည်းချင်းတော့ပြောပြီးတော့ထက်ပိုင်းဉာဏ်ကြီးဖြစ်ပုံတော့ရှင်းနေခြင်းကြလည်းမဟုတ်ပါဘူး။ဒီဉာဏ်ပိုင်းကနေပြီးတော့ဆက်ပြီးတော့အထုတဲ့ပုဂ္ဂိုလ်ဟာဝိရိယတတိတမာရီတွေ တဖန်အားကြည့်လာလို့ရှိရဲ့ရှုခွေးအာယုံရဲ့အစဖြစ်ပေါ်မှုနဲ့အဆုံးသတ်သွားမှုပါဒီနှစ်ပိုင်းနဲ့ရှင်တော့တာသင်္ကန်းလက်ခံတာသုံးမျိုးတွေကအလယ်ပိုင်းမရှင်တော့ဘူးမရှင်တော့ဘူးဆိုတာကမရှိလို့မရှင်တာလည်းမဟုတ်ပါဘူးရှိလို့ရှိတယ်အရှိပြက်ကဉာဏ်လုံးတော့ အလယ်ပိုင်းမပြီးသားတဲ့သဘောပါပဲကျောင်းကျိုးတဲ့ယုံဉာဏ်တရားတွေကိုဆက်လက်ပြီးရှိတဲ့အခါရိတ်ကလေးပေါ်လာပြီးရိတ်ကလေးကြောက်သွားတာကုပင်ဖြစ်ပြီးတော့ကုပင်ပြတ်သွားတာအဟောင်းအဟောင်းတွေကြောင်းလဲပြီးတော့ဖြစ်ပုံလေးတွေဟာအမှန်ရှင်းပါလားဘုရားပြန်မှတ်တဲ့အခါ တစ်ဆောင်နဲ့တစ်ပိန်နဲ့ခုတ်ခဲနဲ့တောင်ကျင့်ထုတ်ရှားတဲ့သဘောလေးတွေဟာလိုင်းလေးလေးပေါ့လေလိုင်းလေးလေးတွေလို့ထည့်လိုက်ထည့်လိုက်အပြတ်လိုက်အပြတ်လိုက်ပေါ့လေအရစ်လိုက်အရစ်လိုက်အခုဖြစ်ပြီးအခုဖြစ်ပြီးတော့အခုပြတ်သွားတော့အဟောင်းပြတ်ပြည့်ဆက်အဟောင်းပြတ်ပြည့်ဆက်ကြတာအမှန်ထုတ်ရှားပါတယ်လွတ်သွားတယ်လို့ရှိရလောက်အောင်မရှိနိုင်လောက်အောင်ပေါ့လေဒီလောက်ဖြစ် အတိကလည်းစိတ်လက်တတ်ပါလေအခြားခြားပူတာတို့အေးတာတို့တောက်တာတို့တင်းတာတို့ဒါလေးတွေမှတ်လိုက်ရင်လည်းပဲတပူကြီးတပူပေါ့လေသူအပြတ်လိုက်ကြလိုက်တဲ့အောင်းပြက်တိဆက်အောင်းပြက်တိဆက်ပါဘူးဒါလေးကအမှန်ရှင်းပါတော့ရှင်းရလျှောက်တဲ့အခါလဲသူကလှမ်းချမှတ်တယ်ကစိတ်တော်ခတ်တော်မျိုးလုံးပိတ်တာဘုရားကအစပါဘူးအသေးခွဲလေးကြီးကအစလည်းပဲ မိလာတာဒီရချက်တစ်ခုနဲ့လောရတဲ့ကိစ္စမှာကျွမ်းကျင်လာပြီဆိုလို့ရှိရင်သူသူကိုယ်ကိုရှင်းလာတာပဲကိုယ်လည်းပဲအယောင်လေးထွက်လာတာထင်ရတော့အောင်ပါပုံပေါ်ပါပါရှိပြီးတော့ထူးခြားတဲ့ခံစားမှုတွေဖြစ်လာတာပဲအဲဒီလိုအဖြစ်အပျက်ကိုခတ်တတ်တဲ့ပြည့်နေတဲ့ဉာဏ်ပြည့်စုံလာပြီဆိုလို့ရှိရင်အလင်းအောင်ပฏิပတ်သတိအစရှိတဲ့ ဝိပဿနာပက္ခိလေသာတရားရောဝိပဿနာညီညီကြောင့်တရားတွေပေါ့ခက်ကားကတော့ကောင်းတော့ကောင်းတယ်သို့တော့သူ့ကိုအမိတတ်ထားတာဝိပဿနာဝိပဿနာပက္ခိလေသာလို့ဆိုထားပါတယ်ဝိပဿနာရဲ့ညီညီကြောင့်အာနေသွားကြောင့်ပေါ့ဒီမှာအဲဒီလိုတတ်ထားပါတယ်အဲဒီတရားတွေအရှင်ဟုံနဲ့ပေါ်လာတာပါအဲဒီတရားတွေက10ပါးတော့ရှိပါတော့ အခုပြောမယ့်ဥပဒေပက္ခိတွေကတရားတွေဟာယောဂီတိုင်းတော့မဖြစ်ပါဘူးသစ္စာလေးပါးတရားကိုတော်တော်လေးရှင်းလင်းအောင်လို့ထောက်ပြကြည့်နေထားတဲ့အရိယာပုဂ္ဂိုလ်ဟာလည်းမရှိဘူးလို့ဆိုပါတယ်ဒါတော့ နီလာမကြဖောက်ပေါက်ပြန်ပြန်ရှင်းပြီးတော့ရှင်းတဲ့ပုဂ္ဂိုလ်ဟာလည်းမဖြစ်ဘူးလို့ဆိုပါတယ်အတုပြီးတော့ထိုက်တန်တွေကကျုံလံပိုင်စားပြီးတော့တည်တာလောက်ကျုံလံကြောင်ကျိုးတည်တာလောက်ဥပဒနာဉာဏ်ကြီးဖြစ်တာလောက်နဲ့နားပြီးတော့ဒီရှေ့ဆက်မထုတ်ဆက်ပြီးတော့အာမထုတ်တဲ့ပုဂ္ဂိုလ်မှလည်းမဖြစ်ဘူးလို့ဆိုရတယ် တိလမပြည့်စုံတဲ့ပုဂ္ဂိုလ်အဲတီးတဲ့ပုဂ္ဂိုလ်ဟာလည်းမရှိဘူးလို့ဆိုရတယ်ဘယ်လိုပုဂ္ဂိုလ်မျိုးမှဖြစ်လဲလို့ဆိုတော့ရှင်နိမှန်ကိုတိလာလည်းပြီးတော့ရှင်နိမှန်တိုင်းရှင်းလို့ဝိရိယအရှင်းရှင်းနေပါလိမ့်နောက်ပြီးတော့အရတဥပဒကပုဂ္ဂိုလ်ပုဂ္ဂိုလ်ပါတာဒီဝတ္တနုပတိကဖြစ်တယ်လို့ဆိုပါတယ် ဒီနည်းမှတိုင်းရှင်းတယ်ဆိုတာကအခုလိုသတိစာနည်းပါပဲဖြစ်ခဲ့ရုံနာနေသူတို့ဖြစ်ခဲ့လိုက်ပြီးတော့ရှုတာပေါ့လေချိန်သွားကြဆရာဆွဲပြီးတော့ဆွဲပြီးတော့ရှုတာဒါရှင်းနည်းမှရှင်းတယ်ခေါ်တယ်ဟုတ်အဲ့လိုရှင်းတဲ့အခါမျိုးမှာဝိရိယအဆင့်ဆင့်ရှိပါတော့စပြုပြီးတော့ကျိုးပါအထုတ်တဲ့ဝိရိယတစ်မျိုး နောက်တစ်ဆင့်တိုးပြီးတော့ဒီဆိုင်နိုင်မှုမှလွတ်မြောက်အောင်ဝိရိယအရှင်နှိမ့်ပြီးတော့အထုရတဲ့နိကမဝိရိယတစ်မျိုးနဲ့ပန်းတိုင်ရောက်တဲ့အထိပါလေဝိရိယအရှင်းစဉ်တိုးပြီးတော့ဝိရိယအရှင်ရှင်းတိုးပြီးတော့အထုရတာတစ်မျိုးပါလေဝိရိယ30ရှိပါတယ်ဒီမှာယုတ်တာပယုတ်တာ ဒါကအရတ္တဥပသနာဥပသကဥပသကတလို့ဆိုရတယ်ရှုတာပရိတ္တတစာပြေကျိုးပါအထုဟုတစ်ဆင့်တိုးပြင်းမှလုံးရအောင်ကျိုးပါအထုဟုနဲ့ဝိရိယအရှိန်ရှိပြီးတော့အရှိန်နဲ့တိုးပြီးတော့ကျိုးပါအထုဟုတဲ့လို့ဆိုပါတယ်စာအထုတဲ့အခါမှာပြင်းရခုကပထမဆုံးစာပြေဒုက္ခပြေတော့တာပါဟုတ် အဲ့ဒီတည်မှုလုံရောက်အောင်ဆိုပြီးတော့ဝိရိယအရှင်ညှစ်တင်ရတယ်အဲ့တော့ဒီလုံရောက်သွားပြီဆိုလို့ရှိရင်မိကမဝိရိယအားကောင်းလာပြီလို့ဆိုရပါပါမယ်ဝိပဿနာဉာဏ်นี่အရှင်းရှင်းအရှင်းရှင်းဖြစ်အောင်ပေါ့လေအားထုတ်ပြီးတော့အ ਨੇ ဆုံးပန်းနိုင်ကဒီဘဝမှာသောတာပန်ဆိုတာပေါ့လေပန်းနိုင်ထားရပါတယ်ကောဝိပဿနာကျင့်ပြီးမှလည်းကြည့်ရုံမျှ အထုတ်တဲ့ယုံနာလေးနဲ့မဟုတ်ပါဘူး။ဘာဖြစ်ဖြစ်ပန်းတယ်ဆိုတာထားရတယ်။ဥတီချက်ဆိုတာထားရတယ်။ဘယ်အဆင့်ကြီးဆိုတာဒီလိုထားမှလည်းပဲအလုတ်ကပြီးရအောင်လုပ်နေတော့တာပါပဲ။ပန်းတယ်မရောမရှိကိုမျောမှန်းတဲ့အနေသားမရောမရှိဝိရိယမလျှော်ဘူးဆိုတာပေါ့လေ။ဝိရိယအဆင့်အဆင့်အဆင့်ချင်းတင်ပြရပါမယ်။အဲဒီလိုဝိရိယ30ရှိပြီးတော့ ကြိုးစားအထုတ်တဲ့ယောဂီပုဂ္ဂိုလ်တွေမှာဖြစ်တတ်ပါတယ်။အဲဒီဝိသနုပကိလေသာ7ပါးဆိုတာကတော့တိတ်ဩဘာသာအလင်းရောင်နှစ်အဖြစ်အပျက်ကိုခတ်သက်သက်ကြည့်နေမှုဉာဏ်တိတိနှစ်သိအာရဟုတိတိလေးပစ္စတိ ကိုရောစိတ်ပါအေးကြောင့်မှုငါဒုက္ခချမ်းသာပျော်ရွှင်မှု၆အတိမောက္ခယုံကြည်မှုအတူတူဆုံးဖြတ်ချက်ချမှုခုနှစ်ပက္ခဟဝိရိယပြည့်စုံမှုအချိန်နဲ့တက်လာတဲ့ဝိရိယဝိရိယ ဖြစ်ဥပဋ္ဌာနရှုပွေးအာယုမှာအနိကတည်နေမှုမပြတ်မှတ်နိုင်မှုအသေးပွဲလေးရအစာမပြတ်မှတ်နိုင်မှုတတိဥပ္ပခာပြည့်မြတ်စွာအထုတ်နိုင်မှုနဲ့နိကန္တိသိမ့်ပွေးတဲ့ဘာယတမ်းမှုရဲ့စရိတရားကြီး အဲ့ဒီ7ပါးတွေကနိကံကြည့်တာညဉ့်ဉာဏ်နဲ့ဝတ္တုပကိလေသာဖြစ်ပါတော့ဘုနာသိမ့်ွေးတဲ့ပဏာပါဆိုတော့ကျန်တဲ့9ပါးကတော့ဝတ္တုပကိလေသာဖြစ်တော့မဟုတ်ပါဘူးဒါကလည်းသူ့ကိုတရားထုလို့ထင်မှတ်ပြီးတော့ပါရတတ်နဲ့ဆွဲလန်းနေလို့ရှိရင်တော့အဲဒီ တင်စားတဲ့အနေနဲ့ပေါ့လေဘာရတမချင်းအကြောင်းဖြစ်တာမဟုတ်လို့သူတို့ကလည်းပဲဥပဒေပက္ခိတာထဲမှာဆွဲတင်ထားပါတယ်အလုံးပေါင်းဝတ္ထုပက္ခိတာ10ပါးလာပါတော့ဒီခါမှာကမ္ဘာထဆရာများကဘာပဲပေါ်ပေါ်ကောင်းတာပဲပေါ်ပေါ်ဆိုးတာပဲပေါ်ပေါ်ပေါ်သမီးအယုံလေးညီရရ မှတ်ရမယ်လို့ညွှန်ကြားထားတဲ့အတိုင်းပေါ့လေအထုတ်လို့အမြဲပုံလေးကြီးရှင်းပုံလေးကြီးဥပဒေတိုက်ကြီးရှင်းပုံလေးကြီးပေါ့လေကြည်လာနေတယ်အမြဲပုံလေးဆက်တက်တက်လေးကြည်လာပြီဆိုလို့ရှိရင်အဟောင်းကျက်အစ်ဆက်အဟောင်းကျက်အစ်ဆက်ကုပ္ပိရှိပြီးတော့ကုပ္ပိပြတ်သွားတဲ့ဟာလေးကြည်လာရင်အားရလာတယ်အားရလာတော့ဥပဒနာအရှိန်နဲ့ ကိုယ်တည်းကလက်ပတ်နေတဲ့သူတွေဟာလည်းပဲသမဏချီနေတာလက်ပုံနဲ့တွေးလက်ပတ်လုံးကလည်းကောင်းလာအဲဒီကိုကပုပ္ပပါပါတွတ်တွတ်လဲနေခါအလေးရောက်ပြီပေါ့လေဒါလည်းသူးချက်ချက်ဖြစ်လာတာခုနပြိပတ်တိအစရှိရတာဒီလိုဖြစ်လာတာပါပဲအလေးရောက်နေဖြစ်လာပြီဆိုလို့ရှိရင်ငါကတော့တရားဥပဒေတော့ဖြစ်လာပြီ မရတယ်ဆိုတာဒါနဲ့ကြည့်ရစသည်ပေါ့လေအဲ့ဒါလိုဥပဒနာလမ်းကြောင်းနဲ့လွဲသွားတတ်ပါတယ်ဥပဒနာလမ်းကြောင်းမလွဲကြည့်ကြအောင်တော့မှငါလေးယောက်တော့ပေါ်လာပြီဆိုပြီးတော့ဗောလေလေးယောက်ကိုမမှတ်ရမမှတ်ဖဲနဲ့ဒီတိုင်းပဲနေမယ်ဆိုလို့ရှိရင်တော့ရှိခွင့်အာရုံကရှိမှတ်တဲ့စိတ်ကကွာဟသွားပြီအဲ့ဒါဥဒိစ္စခေါ်တယ်ကွာဟရုံလို့မဟုတ်ဘူးတောင်းတင်းမြောက်တွေးနဲ့လျှောက်တွေးလာပြီ ဝိခိပခေါ်တယ်လွတ်ထွက်သွားတာဝိသေကကိလေသာတရားနဲ့စပ်ပြီးတော့ပေါ့လေရှုခွင်းအာယုံကကွာဟယူတော့လွတ်ထွက်သွားတာအဲဓမ္မုတိကြလို့ခေါ်တယ်သူကလည်းဒုက္ခတော်ပြီးတယ်ဟွန်းပေါ်လာတဲ့ဥပဒိမကိလေသာတရားနဲ့စပ်ပြီးတော့ရှုခွင်းအာယုံမှာမကတ်တာတဲ့နော်လွတ်ထွက်သွားပြီဆိုလို့ရှိရင်ငါကရိတ်ခဲပေါ်ရိတ်ခဲကြောက်အဟောင်းပြည့် အဟောင်းအသစ်ကြောင်းလဲပြီးတော့ဖြစ်နေတာလေးတွေကိုထင်တဲ့တတိဟာလည်းပဲပြောက်သွားတယ်တတိပြောက်သွားတာလည်းပဲအဟောင်းပြအတိဆက်ဒါလေးလည်းမသိတော့ဟုတ်တယ်မှဆိုလည်းမသိတော့ဘူးအဲ့လိုဖြစ်သွားတယ်ဟုတ်ဒါကြောင့်ဒီတရားတွေဟာဥပဒနာညီညွတ်တရားတွေလို့ဒီလိုဆိုထားပါတယ် အဲ့ဒီဝိပဿနာအလင်းရောက်တာဖြစ်ပေါ်လာလို့ရှိရင်ယောဂီပုဂ္ဂိုလ်ကအရင်ကဒီလိုအလင်းရောက်မှုမဖြစ်သဘူးအခုတော့တကယ်ကိုဖြစ်လာတာဖြစ်လာပြီမိုက်ဆိုင်သွားဆိုတော့ဒါမျိုးနဲ့တည်းဖုန်ဆိုင်သွားဆိုတော့ဒါမျိုးနဲ့တည်းတယ်ဆိုတာပေါ့လမ်းမှာမဟုတ်တဲ့ဟာကိုလမ်းဖန်လို့မမောက်တဲ့ဟာကို အမက်ကိုမက်ကလို့ဖို့မဟုတ်တဲ့ဟာကိုဖို့လို့ယူဆလွဲပါတယ်အဲ့ဒီယူဆလွဲမှာမှုကြောင့်ခုနဝိပဿနာလမ်းကြောင်းဟာမတည့်တော့ဘူးချော်သွားပြီဆိုတော့အဲ့ဒါတွေကိုလည်းတက္ကန္တကနဲ့ညှိရောနေတယ်နောက်နောက်ထိုင်နေမှလည်းဒီလိုဖြစ်အောင်ဆိုပြီးတော့ညှိရောပြီးတော့လည်းပဲလူရဲ့အထောက်အကူတယ်အဲ့ဒါသူ့ရဲ့ မူလကမ္မထာဟာလွတ်ထွက်သွားပြီးတော့ဒီအလင်းရောက်ကိုသာဒီကตายရပြီးတော့နေတော့တာပဲအဲဒီလိုဖြစ်တတ်တယ်ကွာအဲဒီตายရတာကတော့နိကန္တိခေါ်တယ်သူကဒီစိတ်ဖွေးတဲ့စိတ်ဖွေးတဲ့သတ်မဲ့ဆွဲလာခုလေးပေါ့သနာတစ်မျိုးပါပဲကွာအဲဒါလေးဖြစ်သွားတယ်ကွာဟုတ် ဟိုသမစ္ဆနာနိဝရဏတော့မဟုတ်ဘူးသမစ္ဆနာနိဝရဏဆိုတာကာမဂုဏ်အာယုန်တွေကိုခုံမြင့်ကျက်တာတဲ့သဘောပေါ်ဒီကောင်းတာတွေမြင်ကြရင်နိုင်ရင်စားရင်ရှိနေတာပါလေဟိုကျမ်းတယ်ဒီကတော့ဒီကတော့အာထုတ်လို့အလင်းရောင်လေးဖြစ်လာတဲ့ပုံသရဏတာဖြစ်ပြီးတော့အဲ့ဒါကြီးဆွဲလာနေတယ်ပါရတတ်မယ်နေတာပါလေဟွန်းဟိုကာမဂုဏ်ပဲမမောတဲ့သဘောတော့ ဥမလဲတော့ဘူးဒီဟာလေးမဲ့သွားတယ်သူကတော့ဒီအလေးတော်ဟာတချို့ယောဂီမြတ်ပါတော့ကိုထိုင်းနေတဲ့ဝိကျင်ဟလောက်မှာလင်းနေတာတချို့လည်းတခါလုံးလင်းနေတာတချို့လည်းပဲအခန်းကျင်ပဲဒီလင်းနေတာတချို့လည်းပဲဒီကြောင်းလုံးချိန်လင်းနေတာပါရောဒီမဝက်ကနေပြီးတော့သမိုင်းသမိုင်းစသည်အဲ့ဒီလောက်ရှင်များ လင်းသွားတဲ့စာလေးရှိပါတယ်ဘုရားမြတ်စွာရဲ့လင်းဖို့ဆိုလို့ရှိရင်စိတ်ကြောင့်လားတကောင်ကလုံးလင်းသွားတယ်ဒီကောင်ဆိုပါတယ်ဒီမှာအဲ့ဒါတော့အားကောင်းပါတယ်ဒီကတော့မြတ်သောအားဖြင့်သမထဥပဒနာရည်လည်းအထုထတဲ့ပုဂ္ဂိုလ်တွေဟာအဲ့ဒီအလင်းကြီးရှိတတ်ပါတယ်တချို့ဆိုလို့ရှိရင်ငါတို့ယဟန္တာဖြစ်ပြီလို့တောင်မှဖြစ်မှတ်ပြီးတော့သွားတတ်ပါတယ်ကွာ တရားတော့အရသာတော့ကောင်းတော့ကောင်းပါတယ်ဒါပေမဲ့လို့ဘုသူတော်ရှိတဲ့ပုဂ္ဂိုလ်ရဲ့သင်ပါပြီးတော့တရားလမ်းတွေလည်းဖြစ်တတ်ပါတယ်ဘုသူတော်ရှိတဲ့ပုဂ္ဂိုလ်ရတော့မှဒါဒီပေါ်လာပြီဆိုလို့ရှိရင်နည်းနည်းလေးလောက်ဖြစ်ဖြစ်နိကတိရတော့ဖြစ်တတ်ပါတယ်သို့တော့လမ်းအလွတ်ကိုလွဲလောက်အောင်တော့ဒီလိုတော့မရှိပါဘူးနောက်မှာအားတွေဆက်ပြီးတော့မှတ်သွားလို့ရှိရင်တတိတိကောင်းလာတဲ့အခါမှာဥပဒနာလမ်းကြောင်းတည့်ပြီးတော့ အထက်ဥပဒနာညာလေးလည်းဆက်ပြီးတော့ဖြစ်သွားတော့ပါတယ်ရင်းကျက်တဲ့ဥပဒနာညာလေးလည်းဆက်ပြီးတော့ဖြစ်သွားတော့ပါတယ်အဲဒီလိုဆိုပြီးလမ်းကျယ်သွားလို့ဆိုရမှာပေါ့နောက်ဒုတိယဥပဒနာပကိလေသာကတော့ညာလာပါပဲညာညာဆိုတာဥပဒနာညာပါပဲရိတ်ကလေးပေါ်ရိတ်ကလေးကြောက်ခတ်တဲ့တွေ့တာအောင်ကျအစ်ဆက်ပေါ်ခတ်တဲ့တွေ့တာရှုခွင်းနာယုတ်တရားတွေခံရဆိုရင်ရှိရဲ့ လွတ်သွားတယ်လို့မရှိရလောက်အောင်ပေါ့လေလွတ်လဲလွတ်မှကြည့်တယ်လွတ်လို့ရှင်လည်းကြည့်တော့တယ်အဲ့ဒီလောက်ထိပဲဒီလောက်ထိကတတိကလိုက်ဆိုင်ပြီးတော့အတိကလည်းပဲကြည့်ကြည့်ရတယ်အမနာဝတိခါမျိုးခါညာကထက်တယ်အစီတာမရှိပဲနဲ့အရှိဟောကလည်းပဲကောင်းတော့ညာလည်းထက်တယ်ပြီးတော့တိုးလည်းတိုးတာပဲ အကျင့်အာရုံကြီးအကျင့်တိုးဝင်တဲ့သဘောမျိုးပါထက်တဲ့ဓာလေးနဲ့ပုရိပြားလေးတွေရှိလိုက်လို့ရှိရင်ထက်လုံးတော့ဓာကဘကပုရိပြားလေးနဲ့တိုးတိုးဝင်သွားတယ်လို့ပါလေရှိကြတယ်ရှိကြတယ်ဆိုတော့ရှိကြတယ်ရှိကြတယ်ပြတ်ကျသွားတာလည်းသိရှင်းတယ်လို့ကတော့အတိညာလည်းဒီတိုင်းမှာပေါ်ပြရအာရုံလို့အရှိန်ဟုတ်ကောင်းတဲ့ညာနဲ့ထက်ထမြင်မြင်တွတ်တွတ်လဲလဲပေါ်ရှင်းရှင်းလင်းလင်း တိုးတိုးတိုးတိုးပြီးတော့သိကြည့်သွားတာရဲ့သိအားရစရာကောင်းတယ်ကွာအဲ့ဒီလိုသိကြတဲ့ဉာဏ်ကြီးရှင်းလာကြလို့ဆိုလို့ရှိရင်လည်းယောဂီကအင်းအရင်ထဲတော့သူကသိကြလာပြီဆိုပြီးတော့မညာပုံညာဒါပဲဆိုတာပေါ့လေအဲ့ဒီလိုလည်းထင်မှတ်တတ်ပါတယ်မထင်တော့မှဒီလိုသက်သက်လေးအထုရတဲ့အပေါ်မှာတိမ်ဆွေးတဲ့နိကံတီလေးတော့ဖြစ်တတ်ပါတယ်အဲ့ဒီလိုဆိုလို့ရှိရင်ဓမ္မပိစ္ဆဒီ ဥပဒေဝကိရိတာတရားနဲ့ဆက်ပြီးတော့ပြတ်လို့ဖြစ်သွားတာအာယုံမှာမကတ်တော့ဘူးဥပဒနာလမ်းရောက်အာလွဲသွားတယ်လို့ပေါ့လေပိတ်ဆို့တယ်လို့လည်းဖြစ်သွားတော့ပါတယ်ဒီတော့အဲ့လိုထက်ထက်ကြီးမှတ်နိုင်တာကြီးတွတ်တွတ်မှတ်နိုင်တာကြီးရှင်းရှင်းသိတာကြီးအဲ့ဒါကြီးပေါ်လာလို့ရှိရင်လည်းမှတ်ရပါတယ်တော့အရှင်ဟောဝပြက်ကုဏထက်ပြက် တိုးပြီးတော့ရှင်းရှင်းကြည့်တဲ့အသိဉာဏ်လေးပေါ်လာပြီဆိုလို့ရှိရင်ကိုလိုရတဲ့အလုပ်ဟာအားရလာတော့နှစ်သိအားရဟုကြည်ကြည်ရောဖြစ်လာတယ်သိကြည်လာတာပဲကြည်ကြည်ရဆိုလို့ရှိရင်အဲဆိုင်ရနေလွတ်နေလို့နေတဲ့ဟောပဲဆိုင်ရတယ်လို့ဆိုဟောဆိုင်ရတယ်လို့လို့ကိုကြီးကြွတယ်ပြီးတော့ပေါ်တက်သွားတယ်လို့လို့ ဒီကုံလုံးပြပြီးတော့ပေါ့လေစိတ်ထားတဲ့မျက်စိတော့ဖွင့်ရင်တော့ကောင်းနေတာအဆိုင်တော့မဆက်ချင်တော့ကောင်းနေတာပေါ့လေအမနာကိုထူးခြားတဲ့နိတိအားတဲ့ပစ္စည်းတွေပေါ့လေဖြစ်လာတယ်။ကျန်ကနေမှဆိုတော့ပစ္စည်း၅မျိုးလောက်ဖြစ်လာတယ်လို့ဆိုပါတယ်။အဲ့ဒါတွေအဲ့ဒါတွေတော့ခွင့်ရတော့မပြောတော့ပါဘူး။တကောလုံးပြတ်နှံ့ပြီးတော့ပေါ့လေအလုံးကိုပဲခါတော့နေလို့ထိုင်လို့ကောင်းနေတဲ့ပစ္စည်းမျိုးတွေလည်းဖြစ်လာတယ်။ပစ္စည်းတွေဖြစ်လာတဲ့ခါကျတော့ကိုယ်ရှိပါအေးရတော့ ကြံ့ပူပန်တာမရှိဘူးပြီးတော့နိဗ္ဗာန်ထိုင်မှန်းရှိဘူးပေါ့ပေါ့ပါပါသွက်သွက်လည်းဖြစ်နေတော့မှတ်ရတာလည်းပဲအရှင်ရပြီးတော့ဆက်ကလေးဆက်ကလေးဆိုတာပါလို့ဥပါဒုအင်းအလုတ်ကကျုံကျဲနေတာအဲဒီခါမျိုးမှာဆိုလို့ရှိရင်လည်းညောင်နန္ဒာကြီးမရှိတော့ဘောဓမဆိုညောင်နန္ဒာကြီးနဲ့သမဏကိုသိတာလေးစီဆိုင်မနေတော့သိသိစိတ်ကနေတော့တယ်ဆိုတော့ဒီခါကျတော့သမဏကိုစက်မှလို့ရှိရတဲ့လူဟာ ကျွတ်လာတာကိုယ်ကိုယ်တော့ထိတ်နေရတာပါလေအဲသူကြတာတော့ဒီခါမျိုးမှာဆိုလို့ရှိရင်ကိုယ်ကိုယ်ကိုဖြောက်ရပေးလာတာလေပေါ့ငါဘယ်တော့မှလုပ်ခဲ့တာအမှားကြီးလုပ်ခဲ့တာပဲငါမှားပြီဆိုကိုယ်ကိုယ်ဖြောက်ရပေးတယ်ဆရာသမားကြီးလည်းဖြောက်ရပေးတယ်ရိုးသားတဲ့သဘောတွေရိုးရှင်းတဲ့သဘောတွေဟာသိကိုဖြစ်လာတာပဲ။ဘာဖြစ်လဲဆိုတော့နိညာလာတာကိုနိညာလာတဲ့အခါကျတော့အဲရိုးရှင်းတဲ့သဘောတွေလည်းဖြစ်လာတာပဲတမန်။ ခုနတရားတွေအဆုံးဖြစ်လာပြီဆိုလို့ရှိရင်နိလခံရင်လည်းပဲကောင်းလာတာပဲကိုယ်လည်းပါရောစိတ်လည်းပါရောဒီလိုထိုင်တာဖြစ်လာတော့ချမ်းသာတယ်ခေါ်တယ်ချမ်းသာတယ်ဆိုတာကြော့ရှင်တဲ့သဘောပါပဲဟုတ်ဒီအပူတွေကနေပြီးတော့အေးတဲ့ဝင်လိုက်တဲ့ခါမှာအေးတဲ့ကိုယ်ရဲ့ရောက်လာပြီးတော့စိတ်ပြီးတော့ဗောလေ တစိမ့်စိမ့်နဲ့ရုပ်ထိုင်လို့တခါတည်းကိုကောက်ပြီးတော့ပျော်သွားတယ်လို့ပေါ့။ဟောဒီဝိရလာတဲ့ပုဂ္ဂိုလ်ကအေးကနဲ့ဝင်လိုက်လို့ရှိရင်တမျိုးခံစားရတယ်ပေါ့လေ။သူချာချာကြီးခံစားရတယ်ပေါ့။ရုပ်ရလည်းပဲဒီခါမှာပျော်ပြီးတော့လေသူချာချာကြီးခံစားရတာသုခဆိုတာလည်းဖြစ်လာပါတယ်။အဲ့ဒီခါမှာကာမဂုဏ်ချမ်းသာနဲ့ဓမ္မချမ်းသာပေါ့လေရှင်ပြသာကုန်လေးကအမှန်တော့မှတ်သားစရာကောင်းပါတယ်။ အမနုတိရတိဟောဒီအမနုတိဆိုတာလူကံကိုချမ်းသာလိုက်မစုတဲ့ဓမ္မရတိတရားပေါ်မှာကြော်ဝဲကူတဲ့ဘယ်လောက်ပဲလူကံကိုကောက်မှလည်းလို့ဆိုမယ်လို့ဒီအရှင်းရောက်လာပြီဆိုလို့ရှိရင်လူကံကိုချမ်းသာတဲ့အခါကုန်ရစွာတာတဲ့ပျော်ရွှင်မှုချမ်းသာကိုလေးပေါ့ဓမ္မရတိကြီးပေါ်လာတဲ့ဟိုချမ်းသာတဲ့ ကာမဂုဏ်အချိန်ကြီးတော့ဘူးဒီဓမ္မတတိကိုအချိန်ကြီးလာတာပဲဒီခါမှာဟိုကာမဂုဏ်ဒုက္ခမဂုဏ်ချမ်းသာရဲ့ဆွဲအားကလွတ်ပြီးတော့ဓမ္မတတိပဲရောက်လာတာဆွဲအားလွတ်သွားတယ်ဟုတ်လည်းကောင်းတယ်အဲ့ဒါကိုကြည့်ကြည့်ထားတာရှိရတယ်ဘယ်လိုပုဂ္ဂိုလ်မျိုးမှဒီလိုကာမကာမဂုဏ်ကာမရတိတဲ့ကာမုံချမ်းသာအပြော်တဲ့ ဓမ္မတတိရတယ်လေဆိုတော့ပထမပြဆရာဆုံးရကံပွေချစားတဲ့သူတန်စူတန်ကြီးကျင်းမဲ့တဲ့စိတ်ရင်းနဲ့ကမ္မထန်ဌာနတက်ရပြီးတော့အမြဲမပြတ်ရှိနေတာတဲ့ဘယ်လိုသတိခံနေလဲပေါ့လေဖြစ်တိုင်းမှရှိသတိပြုဆောက်မှုအစဉ်ထားဆိုတဲ့အတိုင်းချိန်နဲ့အားစိုက်တဲ့ဆွေးနွေးစွာရှိနေတယ်ရှိနေအောင်မှစိတ်လေးတစ်ခဏတစ်ခဏစိုက်ကြတယ် အဲ့ဒီလိုဝိရိယတတိသမာဓိတွေဖြစ်နေပြီဆိုလို့ရှိရင်ဂုံတမျိုးပေါ်လာတယ်သန္တစိတ်တဆာသန္တဆိုတာခန္ဓာကမိသန္တနဲ့စိတ်ဆုံးရှားတာမရှိဘူးငြိမ့်နေတယ်ဇဘာမေဇဘာရနိဝရဏဆုံးရှားတာမရှိဘူးကိလမိတနိဝရဏနဲ့ဆုံးရှားတာမရှိဘူးဥဒိစ္စကုသနဲ့ဆုံးရှားတာမရှိဘူးယုံမတန်တရားနဲ့ဆုံးရှားတာမရှိဘူးအချုပ်ကတော့လောဘနဲ့ဆုံးရှားတာမရှိဒေါသနဲ့ဆုံးရှားတာမရှိအတိညာနဲ့ဖြစ်တယ်ဆိုတော့ ကိုယ်ကိုယ်ကမပြတ်သားဘူးနဲ့လှုပ်ရှားတာမရှိဘူးငြိမ်းပြီးစိတ်ကလေးကသူ့ဆက်ဆက်ဖြစ်လာတာပဲအဲ့ဒီအခါမှာသမသမဥပ္ပသတော်ဆိုတာပေါ့လေဒီကလည်းပဲဒီလောက်ကြအထုတ်ခဲ့တော့ကြောက်ကြွတဲ့ယုံနာတရားတွေပေါ်မှာအခုဖြစ်အခုပြက်ဟောင်းပြက်ဟောင်းပြက်အတိဆက်ဆိုတာပေါ့လေဖတ်တွက်တွက်ကိုတခါတည်းကိုရှုမြင်လာတာပါပဲအဲ့ဒီပုဂ္ဂိုလ်ဟာခုနသောသဘိန်ကပြောခဲ့တဲ့ဓမ္မရတိ ပေါ်တော့တာပါပဲကမ္မတတိရဲ့အစာကုန်မြတ်စွာတာတဲ့ရတိတစ်မျိုးပေါ်လို့ကြော်ရှင်မှုရတိတစ်မျိုးပေါ်လို့ဟမ်ဒါကြီးပေါ်လာတာပါဒီခါမှာဒီခန္ဓာကိုယ်ရဲ့အစိတ်ပိုင်းမှန်သမျှကပေါ်သမျှရှုခွင့်အာရုံရဲ့ဖြစ်ဖြစ်ကိုတက်တက်ကြီးမြင်လာတဲ့အတွက် ခုနစောစောပိုင်းကပြောခဲ့တဲ့သိသိအာရုံအသေးစားပီတိလေးပီတိကြီးစားကြီးတွေပေါ့လေအင်္ဂလာအောက်ကိုကောင်းတဲ့ပီတိကြီးစားကြီးဖြစ်လာတယ်အဲ့ဒီပီတိကိုကျမ်းဂန်များမှာရှိကြည့်ထားတာတော့တကယ်အထုလို့ယုံနာဖြစ်ချက်ကိုသိနေတဲ့ပုဂ္ဂိုလ်ရဲ့ကဏ္ဍမှာအဲ့ဒီပီတိဟာအမတတည်ရှင်းခြင်းနဲ့အမြဲတရားပဲလို့ဆိုပါတယ်ဟုတ် သို့တော့သူကိုယ်လိုက်ကတော့ဖြစ်ပြီးတော့ပြတ်သွားတယ်ဒီကြီးနဲ့အမြဲတရားလို့တော့ဒါတင်စားတယ်ပြောတင်စားပြီးတော့ပြောတဲ့သဘောပါပဲတကယ်အမြဲတရားနိဗ္ဗာန်တော့ဟုတ်သေးပါဘူးတရားဆက်အထုတ်သွားလို့ရှိရင်သိချင်းကျင်းတဲ့အမြဲတရားဒီကံပြည့်နိုင်တယ်လို့ဒီလိုဆိုလိုပါတယ်သိချင်းတော့ကျင်းနိုင်တယ်ဆိုလို့ရှိရင်တော့ဖြစ်ချင်းလည်းကျင်းတယ်ပူချင်းလည်းကျင်းတယ်လာချင်းလည်းကျင်းတယ်တောက်ကကြီးလည်းကျင်းတယ်ပရိဒီဝါကြီးလည်းကျင်းတယ် ကိုဆင်းရဲစိတ်ဆင်းရဲတွေလည်းကျင့်တယ်ဆိုတဲ့သဘောမျိုးအကုန်လုံးရပါတယ်တော့ဒီထဲမှာအကုန်လုံးအောက်ပါလို့များရှုသွားတော့တာပါပဲတော့ဒီခါမှာဆက်တာအထုဒီပုဂ္ဂိုလ်ဟာဒီဘဝမှာပဲမဲ့ကိုနိဗ္ဗာန်မဉ္ဇဉ်ပူညာရောက်ရှိနေမှာမဉ္ဇဉ်ပူညာနဲ့နိဗ္ဗာန်ကိုမြတ်မောက်ပြုနိုင်တဲ့ရှင်ရရှိဖြစ်တော်ပြီ။ဘာဖြစ်လို့လဲဆိုတော့သူ့မှာတရားထုတ်လို့တရားသိရခြင်းအကြောင်း၅မျိုးစုံသွားတယ် အဲဒီအကြောင်းငါးမျိုးကသိယင်ကြည့်ရမယ်ဘုဒ္ဓဉာဏ်တော်နဲ့ဒီတိဋ္ဌဘာဝနာတရားကိုယ်ကိုယ်လေးယုံကြည်မှုရှိရမယ်။နေ့ကျမှယုံရမယ်။သုံးစိတ်ထားဆောင်ရမယ်။မာယာသာထေရမရှိရဘူး။မာယာဆိုတာကိုယ့်ပြကိုဖုံးတာသာထေရဆိုတာမရှိတဲ့ကောရှိလို့ပြီးတော့ဆက်ဆောင်တာပေါ့။အဲဒါရှင်းရမယ်။ပြီးတော့ခန္ဓာသစ္စမင်းကပြောခဲ့တဲ့ဝိရိယသုံးစင်းနဲ့ ကျိုးပန်းနဲ့ကျိုးပန်းအထုလည်းရှိရမယ်ကျိုးပန်းအထုကိုရှိပြီဆိုလို့ရှိရင်အဖြစ်ပြက်ကိုခတ်တတ်တဲ့ရှိနေတဲ့ညာပေါ်လာတာနဲ့ပဲအခုဝတ္တုပက္ခိလေးလာနေတယ်ခါတဲ့ဒီထဲပါလာတော့တာပါပဲအင်္ဂါဆုံးသွားပြီအင်္ဂါငရဆုံးသွားပြီဆက်တာအထုဒီပုဂ္ဂိုလ်ဟာသိခြင်းနဲ့အနေတရားကိုဒီဘဝမှာပဲမှုတ်ချတွေ့နိုင်တယ်ဆိုတာအဲ့ဒါကိုအဲညှော်ပြီးတော့သင်္ကားတဲ့အနေနဲ့ ဒီနှစ်တရားတဲ့ပီတိဟာအမြဲရှိပါပဲလို့ဆန္ဒကြမှာဆိုထားပါတယ်။သတ္တုကအဓိမောက္ခအဓိမောက္ခဆိုတာကဆုံးဖြတ်ချက်ကြတာပေါ့။ကိုယ်ပိုင်ညာနဲ့တခုဘော်ဒီမတိရသေးဘူးမျက်မှောက်မတိရသေးဘူးဆိုလို့ရှိရင်လက်ခံအကြည့်ကိုဆုံးဖြတ်ဖို့ရမလွယ်ပါဘူး။အခုယောဂီကအထုတော့ ကိုယ်တို့ပဲဖြစ်လာတာပဲယုံနာလေးပိုင်းခြားပြီးတာယုံနာကြောင်းကျိုးပြီးတာယုံနာရဲ့အဖြစ်အနိစ္စဒုက္ခအနတ္တချက်လေဝိပဿနာဉာဏ်ဖြစ်လာတာရိတ်ကလေးပေါ်ရိတ်ကလေးကျော်ခတ်တုတ်ပြီးတာဝိပဿနာအရှိန်နဲ့အလင်းရောင်အစရှိတဲ့တရားရတာသူတွေသူသူချာချာတွေ့လာတာတွေ့လာပြီဆိုတော့ဘယ်သူမှသူ့ကိုလက်ခံမှလို့တိုက်တွန်းနေပုံလို့တော့ကိုယ့်အကိုယ်လက်ခံလာတာပဲ ဒီမောက္ခဆိုတာကိုယ်ပိုင်ဉာဏ်နဲ့အတူတူဆုံးဖြတ်ချက်ချလာတာဝိပဿနာဉာဏ်နဲ့ရှင်တွဲပြီးတော့ပေါ်လာတဲ့ဒီတတ္တတရားပေါ့လေ။တတ္တတရားဖြစ်လာတာ။ဒီဝိပဿနာဉာဏ်နဲ့ရှင်တွဲပြီးတော့ဖြစ်တဲ့စိတ်တွေစေတသိက်တွေကလည်းပဲစိတ်ကိုကြီးလာတယ်။စိတ်တွေလည်းကြီးလာတယ်။တတိတွေကလည်းသိကောင်းလာတယ်။သမာဓိဉာဏ်လည်းသိကောင်းလာတာပဲဒီမှာရှင်တွဲပြီးဖြစ်နေတာဒီပိုင်းက။ အတိအတိအတိတရပစာရပူဇာလို့ဆိုထားပါတယ်အလော့အလော့ဟာကြီးလာတယ်စိတ်ချက်သားလာတာပဲဒီမှာဟုတ်အဲ့ဒီလောက်ဖြစ်လာတယ်အဲ့ဒီမှာလောအကောင်းတဲ့တတ္တတရားတွေဖြစ်လာတာဟာဟုတ်ပြီဒီတရားတွေသိမှန်တာပဲရှင်ကြီးကလည်းမှန်တယ်ရှင်ကြီးဟောင်းနေကြတဲ့အတိုင်းအထုတ်တော်လည်းပဲကြာတကယ်တွေ့လာတယ်ဘုရားကိုယ်တိုင်ကဒီတရားတွေကိုယ်တိုင်အထုတ်ပြီးတော့ဒီလိုဟာမျိုးတွေတွေ့ခဲ့မှာပဲဆိုတာ အဲ့ဒါတရားတွေလည်းသိဖြစ်လာတာတိုက်တွန်းပြီးတဲ့ပုဂ္ဂိုလ်တွေဟောပြောပြီးတဲ့ပုဂ္ဂိုလ်တွေလည်းသိပြီးသူတွေဖြစ်လာတာသာသနာလည်းရှိပြီးသွားတာကိုယ်လိုပဲအခါကပုဂ္ဂိုလ်တွေလည်းပဲအတုဖြစ်နေလားအများကြီးပါပဲဒီမှာသာသနာတရားတွေဖြစ်နေတာတော့အတိမောက္ခဆိုတာလက်ခံအတိပြုဆုံးဖြတ်ချက်ကြတယ်တတတရားကြီးကြီးတဲ့သူကြီးဆိုင်ရာဖြစ်လာတာဒါလည်းပဲသူအရတာပဲဒီနေ့ အတ္တသမပဏိတိအရာစိတ်ကိုပုံမှန်ထားကြည့်ရမယ်ဆိုရဟာပါခုဒီအဖြစ်ဒီဣဒ္ဓံဘာဝနာတရားအထုခြင်းအချင်းတဖြည်းဖြည်းပြုကျင်လာတော့ကာမဂုဏ်အာယုဘောမှာတော့စိတ်ကတော်တော်လေးပုံကြပန်းကြတော့ဖြစ်သွားပြီနည်းနည်းလေးအသားကျလာပြီအဲ့ဒါနဲ့ပတ်သက်လို့အရှင်းလည်းမရှိတော့ဘူးသို့တော့အထုလို့တွေ့ကြုံချက်တရားရတာပေါ်မှာတော့နည်းနည်းလေး မတိမသာလေးလမ်းလွဲတတ်တဲ့ရှိတယ်ပုံမှန်တာဖြစ်တယ်ဖြစ်နိုင်တယ်အဲ့ဒီအချက်တွေကိုကြာတဲ့ဥပဒေပဂ္ဂလိက၄မျိုးနဲ့အဲ့ဒီအချက်တွေကိုတော့အနောက်နေ့ကျမှပဲဆက်လက်ပြီးရှင်းတော့ပါဒီနေ့တဏှာကြီးနဲ့နည်းနည်းသာတော့ဆိုတော့ဒီမှာပဲရောက်ကြအောင်ဆို